အခန်းကြီး6အငယ်1မှ15လေဝိသားကဂေယရှုံကောဟတ်မေရာရီဒီကောဟတ်သားကအာမရန်ဣဇဟာဟေဗျုံဩဇေလဒီအာမရန်သားကအာရုံမောရှေမိရန်အန်ဒီအာရုံသားကနာဒပ်အဘိဟုအေလဇာဣတမာဒီအေလဇာသားကဖိနဟဖိနဟသားအဘိရှွတ်အဘိရှွတ်သား ဗုကိဗုကိသားဩဇိဩဇိသားဇေယဟိဇေယဟိသားမေယယုတ်မေယယုတ်သားအာမရိအာမရိသားအဟိတုတ်အဟိတုတ်သားဇာဒုတ်ဇာဒုတ်သားအဟိမတ်အဟိမတ်သားအာဇရိအာဇရိသားယောဟန်တီယောဟန်သားကယေရုရှလင်မြို့မှာရှောလမုန်တည်သောဗိမာန်တော်၌ယေပရောဟိတ်ပြုသောအာဇရိတီအာဇရိသားကအာမရိ အာမရိသားအဟိတုတ်အဟိတုတ်သားဇာဒုတ်ဇာဒုတ်သားရှောလုံရှောလုံသားဟိလခိဟိလခိသားအာဇရိအာဇရိသားဆရာယတ်ဆရာယတ်သားယောဇဒက်တီယောဇဒက်တီနေဘုခနေဇာလက်ဖြင့်ယူဒပြည်သူယေရုရှလင်မြို့သားတို့ကိုဒါဝရဖျားတိမ့်သွာစေတော်မူသောအခါပါသွားတည်းအငယ်22မှ30 ကောဟတ်သားကားဣဇဟာဒီဟုသောအမိနဒတ်အမိနဒတ်သားကောယကောယသားအာတိယအာတိယသားဧလကနာဧလကနာသားဧဗျာတဧဗျာတသားအာတိယအာတိယသားတာဟတ်တာဟတ်သားဥယေလဥယေလသားဩစီဩစီသားရှောလရှောလသားဧလကနာဧလကနာသားအာမတဲနှင့်အဟိမုတ် အာမတေတာဇောဖေဇောဖေတာနာဟတ်နာဟတာအေလျဘတ်အေလဘတ်တာယေယောဟံယေဟန်တာအေလကနာအေလကနာတာရှမွေလကြီးရှမွေလတာဥကာယောလဒုတိယတာအပိယတိအငယ်29မှ48မေရိယတာကမဟာလိမဟာလိတာလိပနိ လိဗနီသားရှိမိရှိမိသားဩဇဩဇသားရှိမာရှိမာသားဟာဂျာဟာဂျာသားအတယတိဒါရဖျား၏တစ်တာတော်သည်ငြိမ်ဝတ်သောအခါအိမ်တော်၌တည်ခြင်းဆိုရာအမှုတော်ကိုစောင့်စီခြင်းဟာဒါဝိမင်းခံထားသောသူတို့သည်ယေရုရှလင်မြို့၌ဗိမာန်တော်ကိုရှောလမုန်မတီမီကာလပတ်လုံး ပရိသတ်စည်းဝေးရာတဲတော်တီရာအရ၌တည်ခြင်းဆိုလျက်အမှုတော်ကိုစောင့်ကြ၏ဗိမာန်တော်ကိုတည်ပြီးသောနောက်မိမိတို့အလှည့်အတိုင်းစောင့်ရသောအမှုကိုစောင့်လျက်နေကြ၏ထိုအမှုတော်ကိုစောင့်သောသူတို့နှင့်တားစဉ်မြေဆက်ဟုမူကားဣတရေလလေဝိကောဟာဣဇဟာကောယဧပြတအတိယတာဟဇေဖနီအာဇရိယောလဧလကနာ အမတဲမဟတ်အေလာကနာဇောဖဲတောအာအေလျဘတ်ယေယောဟန်အေလာကနာရှမွေလယောလာတို့မှဆင်းသက်သောကောဟအမျိုးတည်ခြင်းတဲ့ဟေမန်တပါလေဝိဂေယရှုံယာဟရှိမိဇမအေတံအဒါယဇေယအေတနိမာလခိဘာတေယမိခေလရှိမာ ဘေရခိတို့မှဆင်းသက်သောအာတဟေမန်လက်ရဘက်မှနေရာရှိသောအပေါင်းအဖော်အာတတပါလေဝိမေရာရိမုရှိမဟာလိရှမေယဗာနိအန်ဇီဟိလခိအာမဇီဟာရှပိမတ်လုအာပတိကိရှိတို့မှဆင်းသက်သောဧတံတပန်းမှဆက်၍လက်ဝဲဘက်မှနေရာရှိသောအပေါင်းဖော် မေယာရိအမျိုးသားများကြီး သူတို့၏ညီကိုဖြစ်သော လေဝိသားတို့သည်ဘုရားသခင်ကျင့်ဖို့တော်မူရာတဲတော်အမှုအမျိုးမျိုးစောင့်သောအရာ၌ခံထားခြင်းကိုခံကြ၏အငယ်59မှ60အာယုန်နှင့်သူ၏သားစဉ်မြေးဆက်ဟုမူကားရစ်ကောင်ကိုမိရှုရာပလင်နှင့်နန္တာဘောင်းကိုမိရှုရာပလင်ပေါ်မှပူဇော်လျက် အလွန်တန်ရှင်းရာဌာနတော်အမှုအလုံးစုံကိုစောင့်လျက်ဘုရားသခင်၏ကျွန်မောရှေမှားထားသမျှအတိုင်းဣဒရေလမျိုး၏အပြစ်ကိုဖြေရသောသူဖြစ်ကြ၏အာယုန်ဤသားမြေမှအာယုန်သားကအေလာဇာအေလာဇာသားပိနဟပိနဟသားအဘိရှွတ်အဘိရှွတ်သားဘုတ်ကိဘုတ်ကိသားအိုစီအိုစီသားဇေယဟိဇေယဟိသားမယာယုတ်မယာယုတ်သားအာမရိအာမရိသားအဟိတုတ် အဟိတုတ်သားဇာဒုတ်ဇာဒုတ်သားအဟိမတ်တီအာယုန်ဤသားမည်ဖြစ်သောကောဟအဆွေမျိုးတို့သည် စေရန်ပြုသောအာဖြင့်ရ၍နေရသောမြို့နှင့်မြို့နယ်များဟုမူကားယူရခရိုင်၌ဟေဗျုံမြို့နှင့်မြို့နယ်ကိုရကြ၏တို့ရတွင်မြို့နှင့်ဆိုင်သောလယ်များရွာများတို့ကို ရေဖုန်နာသားကာလက်တီရ၏ပြေး၍မိခိုရာဟေဗျုံမြို့မှတပါ ယုဒခရိုင်တဲကလိဗနိမြို့နှင့်မြို့နယ်ယတ္တိယမြို့နှင့်မြို့နယ်အေရှာတမောမြို့နှင့်မြို့နယ်ဟောလုံမြို့နှင့်မြို့နယ်ဒီပိရမြို့နှင့်မြို့နယ်အေအိနမြို့နှင့်မြို့နယ်ယုတ်တမြို့နှင့်မြို့နယ်ဘက်ရှေမဲမြို့နှင့်မြို့နယ်တို့ကို၎င်းဗယံမင်ခရိုင်တဲကဂိဘုံမြို့နှင့်မြို့နယ်ဂိဘာမြို့နှင့်မြို့နယ်အာလမက်မြို့နှင့်မြို့နယ် ၊အာနသုတ်မြို့နှင့်မြို့နယ်တို့ကို၎င်း၊အာရုန်၏သားမြေးတို့သည်အဆွေအမျိုးအလိုက်ရ၍မြို့ပေါင်းကားတဆယ်သုံးမြို့တည်း။ကြွင်းသောကောဟတ်သားအဆွေအမျိုးတို့သည်စာရေးတံအားဖြင့်မနာရှေခရိုင်ဝက်ထဲကမြို့ဆယ်မြို့တို့ကိုရကြ၏။ဂေရရှုံသားအဆွေအမျိုးတို့သည်ဣသခါခရိုင်၊အာရှာခရိုင် နတလိခရိုင်ပါရှံပီမနာရှေခရိုင်တဲကမြို့33မြို့တို့ကိုရကြ၏မေရရိတာအဆွေအမျိုးတို့သည်ရူဘင်ခရိုင်ဂတ်ခရိုင်ဇာဘူးလုံခရိုင်တဲကမြို့32မြို့တို့ကိုရကြ၏ဤမည်သောမြို့တို့ကိုမြို့နယ်နှင့်တကွ ဣသရေလအမျိုးသားတို့သည် လေဝိသားတို့အားပေးကြ၏။အထက်ဆိုခဲ့ပြီးသောမြို့တို့ကိုစာရေးတံပြု၍ယုဒအမျိုးသားခရိုင်၊ရှိမောင်အမျိုးသားခရိုင်၊ဗင်္ယာမိန်အမျိုးသားခရိုင်ထဲကပေးကြ၏။ကြွင်းသောကောဟတ်သားအဆွေအမျိုးတို့သည်ဧဖရိမ်ခရိုင်ထဲကရသည်အတိုင်းပြေး၍ခိုနေရာဧဖရိမ်တောင်ပေါ်မှာရှေခင်မြို့ကိုမြို့နယ်နှင့်တကွပေးကြ၏။ ထိုမှတပါဂေဇာမြို့နှင့်မြို့နယ်ယောကမန်မြို့နှင့်မြို့နယ်ဘက်ဟောယုံမြို့နှင့်မြို့နယ်တို့ကို၎င်းဒန်ခရိုင်တဲကအေလတေကမြို့နှင့်မြို့နယ်ဂိမ်ပတုံမြို့နှင့်မြို့နယ်အာဇလုံမြို့နှင့်မြို့နယ်ဂါသရေမုံမြို့နှင့်မြို့နယ်တို့ကို၎င်းမနာရှေခရိုင်ဝက်ထဲကအနေရမြို့နှင့်မြို့နယ်ဘီလံမြို့နှင့်မြို့နယ်တို့ကို၎င်းကျွင်းသောကောဟတာအဆွေမျိုးတို့အားပေးကြ၏ ဂေရှုံသားတို့အားလည်းမနာရှေခရိုင်ဝက်ထဲကဗာရှံပြည်ဂေါလန်မြို့နှင့်မြို့နယ်အာရှတယုတ်မြို့နှင့်မြို့နယ်တို့ကို၎င်းဤတခါခရိုင်တဲကကေဒီရှတ်မြို့နှင့်မြို့နယ်ဒါဗရတ်မြို့နှင့်မြို့နယ်ရာမုတ်မြို့နှင့်မြို့နယ်အာနယ်မြို့နှင့်မြို့နယ်တို့ကို၎င်းအာရှခရိုင်တဲကမိရှလတ်မြို့နှင့်မြို့နယ်အာဘဒုံမြို့နှင့်မြို့နယ်ဟုကုတ်မြို့နှင့်မြို့နယ်ယေဟောဘမြို့နှင့်မြို့နယ်တို့ကို၎င်း နဿလိခရိုင်တဲကဂါလိလဲပြည်ကေဒေရှမြို့နှင့်မြို့နယ်ဟာမုံမြို့နှင့် မြို့နယ်ကိရယသိမ်မြို့နှင့်မြို့နယ်တို့ကို၎င်းပေးကြ၏ကျွင်းသောမေယရိသားတို့အားလဲဇာဘူးလုံခရိုင်တဲကရေမုံမြို့နှင့်မြို့နယ်တာဘော်မြို့နှင့်မြို့နယ်တို့ကို၎င်းယေရိခေါမြို့အရှိယော်ဒန်မြစ်တစ်ဖက်ရုဘင်ခရိုင်တဲကတောနှင့်ဗေဇာမြို့နှင့်မြို့နယ်ယာဇမြို့နှင့်မြို့နယ် ကေဒမုတ်မြို့နှင့်မြို့နယ်မေဖတ်မြို့နှင့်မြို့နယ်တို့ကို၎င်းဂတ်ခေန်တဲကဂိလန်ပြည်၌ယာမုမြို့နှင့်မြို့နယ်မဟာနေမြို့နှင့်မြို့နယ်ဟေရှဘုံမြို့နှင့်မြို့နယ်ယာဇာမြို့နှင့်မြို့နယ်တို့ကို၎င်းပေးကြ၏